သာသနာတော်တက်ကြရ2548ခုနှစ်လူတော်ဩဟံကောဇာတက်ကြရ1369ခုနှစ်ဘုရောဝန္တမူလရာတိသောတလင်းလောက်ကြာရှိရမည်ဒီနေ့ရှင်မင်းဝသာသနာရိပ်သာတို့ဓမ္မတဝနာကုသိုလ်ဒူလာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကို ဘုန်းကြီးဓမ္မဒါနတရားအလူပေးလူမှာတော့သာတကနိဗ္ဗာန်သေရတကနိဗ္ဗာန်မှာလာတဲ့ဇဝနဟန္တသတရားတော်ကိုဘုန်းကြီးတရားအလူပေးလူမှာဖြစ်ပါတယ်ဒီဇဝနဟန္တသတရားတော်လေးကိုဟောကြားဖို့ဘာကြောင့်ရည်ရွယ်လာခဲ့ရလဲဆိုတော့ဘုန်းကြီးဒီနေ့ကပရဏဆိုတဲ့မဂ္ဂဇင်းခေးမဂ္ဂဇင်းစာအုပ်လေးတစ်ခုကိုဖတ်ကြည့်ပါတယ်အဲဒီထဲမှာစာရေးဆရာမတကူရေးထားတဲ့ တရားကိုဘယ်လိုရင်ဆိုင်မလဲဆိုတဲ့ကောင်းကြီးလေးနဲ့ဘုန်းကြီးအဲ့ဒါလေးကိုဖတ်ကြည့်မိပါတယ်အဲ့ဒီဖတ်တဲ့အခါမှာအဲ့ဒီစာရေးဆရာမကြီးရဲ့မိတ်ဆွေဖြစ်တဲ့အမျိုးသမီးကြီးတယောက်ကသူတို့နှစ်ယောက်ဆုံတွေ့ကြတဲ့အခါမှာသူများအတွက်တော့အချိန်နေအားကျင်အားနေလိမ့်မယ်တို့အတွက်တော့အချိန်အားကိုမရှိဘူးဒါတော့စာရေးဆရာမကြီးကဘာတွေလုပ်နေတာလဲလို့မေးလိုက်တော့ စက္ကန့်တိုင်းကိုစိန်စီထားတယ်စက္ကန့်တိုင်းကိုစိန်စီထားတယ်လောကကြီးထဲမှာယရနာထဲမှာစိန်ဟာအဖို့တန်ဆုံးပါအဲ့ဒီဒကမာကြီးဟာအချိန်တိုင်းစက္ကန့်တိုင်းကိုတန်ဖိုးရှိရှိသုံးချနေတာသူဟာဆရာဝန်များရဲ့တတ်မှတ်ချက်အရာရက်တွေလတွေအတတ်မှတ်ခံထားရတဲ့ပုဂ္ဂိုလ်ပါ သူ့အတွက်နေဖို့အခြေအများကြီးရှိသလားနည်းနည်းလေးရှိတော့သလားသူ့ရဲ့နေဖို့အချိန်လက်ကျန်အချိန်လေးဟာနည်းနည်းပဲရှိတော့တယ်လူဘဝမှာနေဖို့သူအချိန်သိမ့်မရှိတော့ဘူးအဲ့ဒီနေဖို့လက်ကျန်အချိန်လေးကိုသူ့အတွက်အကျိုးရှိရှိအသုံးချသွားတာစက္ကန့်တိုင်းစက္ကန့်တိုင်းသိမ့်စီသွားတယ် စက္ကန့်တိုင်းစိတ်စီသွားတယ်ဆိုတာတတိမေ့နေတာလားမမေ့တာလားစက္ကန့်တိုင်းမိနစ်တိုင်းအချိန်တိုင်းကို တတိကပြီးတော့သူရှုမှတ်နေတယ်ထိုင်ရင်လည်းရှုမှတ်နေတယ်ရရင်လည်းရှုမှတ်နေတယ်သွားရင်လည်းရှုမှတ်နေတယ်အေးရင်လည်းရှုမှတ်နေတယ်စားရင်လည်းရှုမှတ်နေတယ်အဲဒီမှာစက္ကန့်တိုင်းအပမာဒတရားနဲ့ပဲလက်ကင်ထားပြီးတော့အချိန်ကိုယင်ဆိုင်နေသင်မင်းကိုယင်ဆိုင်နေတာ ဘာကိုရင်ဆိုင်နေတာသိမင်းကိုရင်ဆိုင်နေတယ်အခုဘုန်းကြီးတို့ယောဂီများ ဟာလေပဲသာသနာတော်နဲ့တွေ့ကြုံနေရတယ်ဘုဒ္ဓဘာဒနဝမဖြစ်ကြီးနဲ့ခုကြုံနေတာသာသနာတော်ကြီးနဲ့ကြုံနေဘာနဲ့ကြုံနေသာသနာတော်ကြီးနဲ့ကြုံနေတယ်ဘုဒ္ဓဘာဒနဝမခဏအဲဒီဘုဒ္ဓဘာဒနဝမခဏပုတ်အားဖြင့်၄ပုတ်ခွဲ ဗုဒ္ဓကတပုတ်ဥပ္ပါဒကတပုတ်နဝမကတပုတ်ခဏကတပုတ်၄ပုတ်အဲဒီမှာ၄ပုတ်မှာဗုဒ္ဓကမြတ်စွာဘုရားဥပ္ပါဒကပွင့်တော်မူသောနဝမက၉ခုမြောက်ခဏကအခွင့်ကောင်းဒီလိုဒိဋ္ဌိရ၄ပုတ်စက်ထားတဲ့ပါဠိစကားဖြစ်ပါတယ် သူ့ရဲ့အိဗေကလေးပုတ်ပေါင်းလိုက်လို့ရှိရင်ဘုရားပွင့်တော်မူလာသောကိုးခုမြောက်အခွင့်ကောင်းဖြစ်၍တရားသူတရားမြတ်များရရှိဖို့ရာအပေတကားပိတ်ဖို့ရာအချိန်အခါလို့ဒီလိုအိဗေရတယ်ခုဗုဒ္ဓဘာသာလဝမခဏဆိုတဲ့ဘုရားပွင့်တော်မူလာသောကိုးခုမြောက်အခွင့်ကောင်းအခါကောင်းကြီးနဲ့အခုမိမိတို့ကျုံနေရတယ် ဒီတော့ကိုးခုမြောက်ဟူသောစကားမကောင်းသော အခါအခွင့်ရှင်မျိုးတို့ကိုကြော်လွန်ခဲ့ပြီးတော့အကောင်းဆုံးဖြစ်တဲ့ကိုးခုမြောက်အခွင့်ကောင်းလေးကိုရောက်နေတယ်ရောက်နေပြီးရရှိထားပြီးဟုဒီလိုဆိုလိုပါတယ်အဲတော့ကိုးခုမြောက်အခွင့်ကောင်းအခါကောင်းမှာအဲဒီကိုးခုမြောက်အခါကောင်းအခွင့်ကောင်းရဲ့အောက်မှာပါရှိလေဆိုတော့ရှစ်ခုတော့ အခွင့်အခါဇိုများရှိတယ်။ယဉ်ကျေးကုသောအခွင့်အခါများဟာအခဏလို့ဘုရားဟောတော်မူပါတယ်။ငင်္ဂုတ္တရမိခင်အခဏဆိုတာအခဏနှစ်ပုဒ်ခဏကအခွင့်ကောင်းအခါကောင်းအကမဟုတ်တာအခဏအခွင့်ကောင်းအခါကောင်းမဟုတ်တာတနည်းပြောရင်တရားသူတရားမြတ်မရနိုင်သောအခွင့်ဆိုးအခါဆိုးများ ဖြစ်တယ်လို့ဒီလိုအဓိပ္ပာယ်ရအဲတော့အဲ့ဒီအခွင့်အဆုံးအခါဆုံးရှင်မျိုးကိုမိမိတို့ကအခုကျော်လွန်ပြီးတော့အခွင့်ကောင်းအခါကောင်းဖြစ်တယ်ဘုရားပွင့်တဲ့အချိန်ခါကာလအခုမိမိတို့ကျုံနေတယ်မြတ်စွာဘုရားရှင်ရဲ့ဘုရားပွင့်တော်မူလာလို့ဘုရားသာသနာတော်ကြီးအခုမကြုံရဘူးလားခုသာသနာတော်ကြီးနဲ့နေကြုံနေရတယ် လူဘဝကိုလည်းမရဘူးလားလူဘဝကိုလည်းရနေတယ်ဟောတတိပဋ္ဌာန်တရားတွေကိုနိလန်းမှန်ကန်စွာနဲ့တုံတင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းတွေနဲ့ရောမတွေ့ရဘူးလားတွေ့ရတယ်အဲရောဒီလိုမြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့လည်းကြုံတယ်လူဘဝကိုလည်းရတယ်သာသနာထုံးကားတဲ့အရမှလည်းပဲခုလူလာဖြစ်နေတယ် နိလမကန်စွာညွှန်ပြနိုင်တဲ့ဆရာသမားကောင်းနဲ့လည်းတွေ့နေပြီဆိုရင်မိမိကိုယ်တိုင်တရားတရားထက်ထက်တန်တန်နဲ့ကြိုးစားအားထုတ်လိုက်မယ်ဆိုရင်တရားသူတရားမြတ်များရရှိပြီးတော့တောတပန်စတယ်။အရိယာပုဂ္ဂိုလ်အဖြစ်သူရောက်ပြီးတော့အပေတကားရောမပိတ်နိုင်ဘူးလား။ဒီအပေတကားပိတ်သွားနိုင်တယ်။ဒါကြောင့်မကောင်းဖွင့်ကရှစ်ခုမှလွန်ကာနေကြပြီ။ အခုအက္ခဏ7ပါးတနည်းအားဖြင့်ရပ်ပြစ်7ပါးအဲ့ဓာတွေကိုခုမိမိတို့လွန်နေပြီဒီတော့ရပ်ပြစ်7ပါးဆိုတာဘာလဲငရဲဘုံ၌ရှင်းနေတဲ့ပုဂ္ဂိုလ်တရားအထုတ်လို့ရပါအောင်မလားတရိษံဘုံမှာရှင်းနေတဲ့ပုဂ္ဂိုလ်ရပါအောင်မလားပိဋ္ဌဘုံမှာရှင်းနေတဲ့ပုဂ္ဂိုလ်ရပါအောင်မလားအတညတဘုံအရူပဘုံတို့၌ရှင်းနေတဲ့ပုဂ္ဂိုလ်တရားအထုတ်လို့ရပါအောင်မလားနောက်ပိဿံတတိခေါ်တဲ့သာသနာမရှိတဲ့အရာမှာ သွားပြီးတော့လူဖြစ်နေတဲ့ပုဂ္ဂိုလ်တရားအထုတ်လို့ရပါအောင်မလားမိစ္ဆာဒိဋ္ဌိအယူရှိနေတဲ့ပုဂ္ဂိုလ်ရောတရားအထုတ်ပါမလားဟောနောက်တကသူကတိအဟိလို့ခေါ်တဲ့ပဋိတန်တွေသူကတိအဟိပဋိတန်တွေနေတဲ့ပုဂ္ဂိုလ်တနည်းအားဖြင့်လူစဉ်မမီတဲ့ပုဂ္ဂိုလ်မွေးကြရတာအဲ့ဒီပုဂ္ဂိုလ်ရောတရားအထုတ်လို့ရပါအောင်မလားနောက်တိဟိပဋိတန်တွေနေတော်လည်းပဲဖះမပွင့်တဲ့သာသနာဖះမပွင့်တဲ့ ဘုရားသာသနာမထွန်းကားတဲ့နေရာမှာသွားပြီးတော့လူဖြစ်နေမယ်ဆိုရင်ရောတရားထုတ်ခွင့်ရပါဦးမလားအေးအဲ့ဒီရပ်ပြစ်စစ်ပါဆိုတာအဲ့ဒီစစ်ပါဒီစစ်ပါနေပြီးတော့အခုလွန်နေရပြီမကောင်းခွင့်ကရှစ်ခုမှလွန်ကားနေကြပြီဖျားပွင့်လာကိုးခွင့်သာရကာနေကြပြီကိုဖျားပွင့်တဲ့နဝမခေတ်ကြီးတွေကိုအခုကျုံနေရပြီ ဒီချိန်လေးမှာမိမိကြိုးစားမယ်ဆိုရင်သောတာပန္နာဖြစ်ဖို့ရာလွန်စွာခွင့်ပါပြီဒီချိန်လေးကြိုးစားလိုက်မယ်ဆိုရင်မိမိပါရမီမရောက်သောတာပန်မဖြစ်နိုင်ဘူးလားကဲအဲ့ဒီလိုအခွင့်အခါလေးကြုံတဲ့အခိုက်မှာခွင့်သာခိုက်မှာရအောင်လားကျင့်ပါမြတ်ယောဂီတဲ့ကဲဒါလေးကိုဘုန်းကြီးတစ်ခေါက်စီပဲခြားသွားမယ်မကောင်းခွင့်ကတခုမှ လွန်ကာနေကြပြီဖရာပွင့်လာကိုကွင့်သာရကာနေကြပြီသောတာပန္နာจิตဖို့ရာလွန်စွာခွင့်သာသည်ခွင့်သာခိုင်မှာ ရအောင်သာကျင့်ပါမြတ်ယောဂီအခုမိမိတို့ကသာသနာတော်ကြီးနဲ့တွေ့နေပြီလူဘဝကိုလည်းရနေပြီ သာသနာထုံးကားတဲ့အရာမှလည်းလူဖြစ်နေပြီနိလမကစွာညွှန်ပြပေးနိုင်တဲ့ဆရာသမားကောင်းတွေလည်းတွေ့နေပြီအခုအခွင့်သာသလားမသာဘူးလားအခွင့်သာတဲ့ကလေးမှမိမိတို့ကြိုးစားလိုက်နေဆိုရင် ဘုန်းကြီးတို့ယောဂီများရရှိတဲ့အချိန်တိုင်းကိုသိသိထားလိုက်မယ်ဆိုရင်ဒီဘဝနဲ့ပဲအပေတကမပိတ်နိုင်ဘူးလားသိခြင်းတရားကဝေးသလားနီးသလားသိခြင်းတရားကနီးတယ်ဘုန်းကြီးတို့ယောဂီများသိခြင်းတရားအချိန်မရွေးမိမိနားမှာကတ်တယ်ဒါကြောင့်မို့ဒီမှာကျမ်းစာများမှာဘယ်လိုဖွင့်ပြထားသလဲဆိုတော့ဤမေတ္တံတတ္တနာအာယုသင်္ကာရ တိကတရခိယတိပိစ္ဆတိခယံကိစ္ဆန္တိဤမေတ္တတ္တနာဤတတဝါတို့ဤအာယုသင်္ခါရအာယုသင်္ခါရတို့သည်ဝါအတပိုင်းခြားတို့သည်ဒီကတရံအလွန်လျင်မြန်စွာခီယံတိကုံတဥကုံ၏ပိဿံတိပြစ်တကုံ၏ခယံကုံရင်းသောကိစ္စံတိရောက်ကုံ၏တိခြင်းတရားဟာတိကတရံ အလွန်သိဉာဏ်ဉာဏ်နေသိခြင်းတရားနှီးသလားဉာဏ်သလားခဏိကာနိရောဓဝတိနရူပဓမ္မနံနိရောဓံတတိတိဇရောနာမဓမ္မနံခဏိကာနိရောဓဝတိနာခဏိကာနိရောဓရဲ့သွမ်းဖြင့်ရူပဓမ္မယုတ်တရားတို့ဤနိရောဓချုပ်ခြင်းကိုတတ်ပေတိကြ၏ခွန်ကြီးတို့မြတ်စွာဘုရားက ဒီယုတ်တရားတွေကခဏိကဏိတော်တာ တခဏချင်းဖြစ်တခဏချင်းသေးတခဏချင်းဖြစ်တခဏချင်းသေးယုတ်တရားတွေရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဆိုတာဖြစ်ပြီးသေးဖြစ်ပြီးသေးဖြစ်ပြီးသေးနေတာအကြာကြီးလားတခဏချင်းလားတခဏရဲ့တခဏချင်းကိုတခါခဏိကဏိတော်တာဝတိနာခဏိကဏိတော်တာရဲ့စွန့်ဖြင့်ဘုပ္ပဓမ္မယုတ်တရားတို့ဤဏိတော်တာချုပ်ချင်းကိုတတ်သိပြီးပြ၏ တရောထို့နောက်မှာနာမဓမ္မနံတရားတို့ဤချုပ်ခြင်းကိုတသိတိပြ၏ဒီယုတ်တရားနံတရားတွေဟာလည်းတခဏဖြစ်တခဏဖြစ်တခဏဖြစ်တခဏဖြစ်ရှင်းလိုက်မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်မွေးလိုက်သေးလိုက်နဲ့တခါမွေးသေးဖြစ်ဖြစ်ဖြစ်ချင်းကိုဖြစ်ပြီးပြက်နေတာဒီတခဏချင်းမြတ်တောင်တမိတ်လျှက်တစ်ပြည့်အတွင်းမှာကိုပဲသိခြင်းတရားတွေဟာဂရေချီပြီးတော့သိနေတာတဲ့ဂရေချီပြီးဖြစ်ပြနေတာ ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းပဲမိမိတို့ဘဝခန္ဓာလေးရလာပြီဆိုတော့ရလာလို့အကြံကြီးနေရလိမ့်မယ်မထင်နဲ့တခဏလေးပဲတခဏလေးမျက်စိတမိတ်လျားတစ်ပြည့်အတွင်းလေးမှာ မသိနိုင်ဘူးလားဗျာသိနိုင်တယ်သောသောကတော့နေမြင်ညပြောက်တယ်ညမြင်နေပြောက်ဒါသိနောက်ကြအခုမြင်ပြီးတော့အခုပြောက်သွားတဲ့ပုံကိုယ်ကြီးမရှိဘူးလား ခုချက်ချင်းနဲ့အတူတူထိုင်ပြီးစကားပြောနေတယ်စကားပြောနေရင်ချက်ချင်းစကားနာမကြလို့နောက်လေကြည့်ဘေးကပုဂ္ဂိုလ်အသက်ရှိသေးရလားနှေးတာလားမြန်တာလားသိချင်းတရားသိဉာဏ်နေအခုအခုခေတ်ကြီးမှာပုံဉာဏ်နေဘာဖြစ်လို့လဲဆိုတော့အခုဘုန်းကြီးတို့ဒီမှာဒါတွေကအမြဲတမ်းတွေ့ကြုံနေရအသက်အရွယ်ကြီးကြတဲ့ပုဂ္ဂိုလ်တွေအသက်အရွယ်ကြီးကြတဲ့ပုဂ္ဂိုလ်တွေဟာမိမိတို့တရားနဲ့မှု့လျော်ရမယ့်အချိန်ကို တရားနဲ့မမှု့လျော်ဘူးတခြားဟာတွေနဲ့ပျော်မှု့နေကြတရားတာတောင်မှကြည်စမ်းမအောင်တချို့ပုဂ္ဂိုလ်ပျော်ဝဲရှင်ဝဲကြည်ရင်နဲ့ပဲအဲ့ဒီနေရာတွေမှာငုတ်တုတ်ထိုင်ရင်းနဲ့တွေ့တော်လာတယ်ဒါအတကြီးတဲ့ပုဂ္ဂိုလ်တွေနော်ခွန်ကြီးတို့ကြားနေရကြားလို့တော့ကောင်းရလားမကောင်းဘူးအမလီအသက်က80ကျော်80ဘာဖြစ်လို့တည်တာတော့မသိဘူး TV ကြည့်ရင်လည်းတည်သွားခဲကြားလို့မှကောင်းလေရလားကြားလို့တော့မကောင်းဘူး အဲဒီမှာတယောက်နဲ့တယောက်ကစကားပြောနေတယ်ကြည်ရင်နဲ့ဝေဖန်နေတယ်ပြောဆိုနေတယ်ဟောနောက်ကပုဂ္ဂိုလ်လေးကြည့်ရတော့ကြကြိုးနေပြီဆက်ဘာဖြစ်တာတော့ဟဲ့ဆိုတော့အတက်ကမရှိတော့နေတာလားမြန်တာလားမြန်တာအဲ့ဒီကရောင်ကြီးတွေဘာတွေကဒီအတိတ်ကိုကြည့်ရင်တဲ့ပုဂ္ဂိုလ်တွေနဲ့ဘယ်လိုလဲမတည့်တဲ့ဓာတ်တွေနဲ့ပါလို့လားမသိအဲ့ဒီမှာပဲချက်ချင်းချက်ချင်းအုံတော်သူကျော်ပြတ်သွားတာတော့အဲ့ဒီနေရာလေးတွေမဲ့တခါလဲစိတ်ကုသဖို့တော့ဆေးရုံတော်ရောက်ရောက်မရောက်နိုင်ဘူးအဲ့ဒီလောက်ကြည်ချင်းတရားကဘာဖြစ်တာလဲ မြန်တာဒါကြောင့်သိရင်တရားမြန်လုံးလို့ဘုန်းကြီးတို့ရှင်မင်းဟောဓမ္မမိသားစုများကိုအသေးကမဥခင်တရားကဥစေခြင်းလုံးလို့ဒီနေ့ဘုန်းကြီးသဝနာဟန်တာဆိုတဲ့ဇာတ်လေးကိုဘုန်းကြီးချုံးပြီးတော့ဟောပြပါမယ်။အဲဒီမှာဘုန်းကြီးတို့အလောင်းတော်ဘုန်းကြီးတို့အလောင်းတော်ဟာတကုသောဘဝဟင်းနာမျိုးမှာသွားပြီးတော့ဖြစ်ပါတယ်။ဗာရဏတိပြည်မှာဗေမရမင်းကြီးထိနန်းအုပ်ချုပ်ပြီးတော့မြင့်လုံနေတဲ့အချိန် ဘုန်းကြီးတို့ရဲ့အလောင်းတော်ဟာဟင်းသာမျိုးမှာသွားဖြစ်တော့အဲဒီမှာစိတ်တကုတ္တဆိုတဲ့တောင်ကြီးမှာဟင်းသာ9000အချံရံရှိတယ်ဟင်းသာဘလောက်အချံရံရှိတယ်ဟင်းသာ9000အချံရံရှိတယ်ဘုန်းကြီးတို့အလောင်းတော်ဟင်းသာမင်းကြီးမှာအဲလိုဟင်းသာ9000အချံရံနဲ့နေတကူသောနေ့တစ်နေ့မှာသောဧကဒီဝတံသဗုဒ္ဓိပတလေး ဧကဓမိန်တရေတပရိဝါရောတယသပရိဝါရောတယဇာတတာလိန်ခာရိတဝါတယဇာတတာလိန်ခာရိတဝါအာကာတိတောနာကိလေသာပတ္တပတ္တရံတောဝိယမဟာတိနာပရိဝါရေနပါရဏတိနဂရတမတ္တကိနမတ္တမန္တအယဝိလာတကတိယစိတ္တကုလံကစ္စတိ သောတောအလောင်းတော်သည်သောတောအလောင်းတော်ဟင်သာမင်းသည်ဧကတိဝတ္တတနိတ၌ဇဘူရိပတလေဇဘူရိကျွန်းအပြင်၌ဧကသမိန်တရေတခုသောအိုင်၌တပရိဝါရောမိမိအချမ်းယံပရိသတ်နှင့်တကွတယံဇာတသာလိ သူ့အလိုလိုပေါက်ရောက်၍နေသောတလေးစပါးကိုခါရိတဝါစားပြီးလျင်သူ့အလိုလိုဘယ်သူမှပိုင်ရှင်မရှိဘူး အဲဒီမှာပိုင်ရှင်မရှိတဲ့သူ့အလိုလိုပေါက်ရောက်ပြီးတော့နေတဲ့အဲ့ဒီတလီစွာများကိုအချွေရန်ကိုးတောင်းချံရန်ပြီးတော့စားတယ်။စားတော့ပြီးတဲ့အခါကလာကြတော့အာဂတိကောင်းဝဏ္ဏဒုဝနာကိန်းလင်းဇပတ္တပတ္တရံတော်ဝိယရွှေပြားကိုဖြန့်ကျက်တဲ့ကဲ့သို့မဟာတိနာများစွာသောပြိဝါရိဏချံရန်ဖြင့်ဗာရာဏတိနဂရတာဗာရာဏတိကြည်ဤမထေကိနအထက်အဖို့၌ မန္တမန္တယဖြင်းညင်တာယစွာဝိလာတဂတိယတင့်လေစံပဲသောသွားခြင်းဖြင့်စိတ်တကူတံစိတ်တကူတတောင်တို့ကိစ္စတိသွား၏အဲဒီမှာဘုန်းကြီးတို့အလောင်းတော်ဟင်းသာမင်းကဟင်းသာကိုသောအချမ်းရံနဲ့အဲဒီမှာကောင်းကင်ကနေပြီးတော့ဗာရာဏသီမြို့ကိုဖြတ်ပြီးတော့ဝဲပြီးတော့အဲဒီမှာပြန်တန်းပြီးတော့မိမိတို့နေတန်ရာဖြစ်တဲ့စိတ်တကူတတောင်ကိုသွားရင်အဲဒီအချိန်မှာ ပါရသတိမင်းကလည်းပဲချွေရန်မြောင်များစွာနေတယ်ကွာဥယျာဉ်မှာထွက်ပြီးတော့ဥယျာဉ်ကစားထွက်အဲ့ဒီအချိန်မှာကောင်းကင်ကိုမော်ကြည့်လိုက်တဲ့အခါကလည်းကြတော့ရွှေပြားကြီးဖုံးအုပ်ထားသလိုရွှေပြားကြီးဖြန့်ကျက်နေသလိုတဲ့ရွှေဟင်သားတွေကောင်းကင်ကနေပြန်ဝဲနေတယ်အဲ့ဒါကိုမြင်တဲ့အခါကလည်းကြတော့အိမီနာပိမာရိပိနာရိညာဘဝိတ္တပန္တိပါရဏတိမင်းကနေပြီးတော့ငါကဲ့သို့သောမင်းဖြစ်လိမ့်မယ်ထင်တယ် အချွေရံတော်များစွာနဲ့ကောင်းကင်မှာပြန်နေတာကလည်းပဲတကယ်ကိုစနစ်တကျမန္တမန္တယဖြင်းညင်တာယစွာဝိလာတာဂတိယတင်းနဲ့စံပေတော်သွားခြင်းဖြင့်သူ့ရဲ့အဆင့်အတန်းလိုက်သူ့နေရာနဲ့သူ့သူ့ချွေရံနဲ့သူ့အဲ့လိုပြန်ဝင်ပြီးတော့နေတာကိုမြင်တဲ့ခါကလာကြတော့ဗာရဏတိမင်းကြီးကငါကဲ့သို့သောမင်းဖြစ်လိမ့်မယ်ထင်တယ်။အဲ့တော့အမှန်များကို မေးမှန်များကိုမေးတဲ့အခါကလည်းကြတော့မှန်များကလည်းပဲဟုတ်မှန်တဲ့အကြောင်းအနည်းအားဖြင့်တော်ဥတင်ညာဒီကမှာဒီဟင်းသာမင်းကိုမိတ်ဆွေဖွဲ့လို့တယ်ဘယ်လိုလုပ်ရမလဲဆိုတော့အဲ့ဒီမှာပန်းနန္ဒာနန္ဒာကြောင်းလို့ချင်းကံညောင်းပြီးတော့စောင်းတူရိယာစသည်ဖြင့်ကြီးမုတ်ပြီးတော့တီကျူးလို့ရှိရင်တော့ဖြင့်ဟင်းသာမင်းဟာလည်းပဲ သူသိပါလိမ့်မယ်ဗျာလို့တတော်ဦးတင်တယ်တတော်ဦးတင်တဲ့အခါကလည်းကြတော့အဲ့ဒီမှာပန်းကင်ပန်းကက်တွေကိုပန်းနတ်သာပြောင်းတွေကိုအကုန်လုံးကင်မြောက်ပြီးတော့အောက်ကနေပြီးတော့တခါလေဒုတိယရေဆောင်းနေညင်းနေတီးမှုတ်ပြီးတော့ကြားတဲ့တီးမှုတ်ကြတဲ့အခါကလည်းကြတော့အဲ့ဒီမှာလောင်းတော်ဟင်းသာမင်းကလည်းပဲအပေါ်ကနေပြီးတော့ဒီမှာအောက်ကဗာရဏသီမင်းရဲ့ပြုလုပ်နေတာတွေကိုအားလုံးမြင်တွေ့နေတဲ့အခါကလည်းကြတော့သူကလည်းပဲ မင်းအနေအားဖြင့်သူ့ရဲ့မုမအချွေရံတွေကိုမေးတယ်အခုလိုပြုတ်နေတာဟာဘာကိုဆောင်ရွက်တာလဲဆိုတော့ရှင်မင်းကြီးနဲ့မိတ်ဆွေဖွဲ့လို့တဲ့အတွက်ကြောင့်မို့အခုလိုဆောင်ရွက်နေတဲ့အကြောင်းကိုတော်ဟုတ်တယ်ဒေနာယိရိညာအာမေဟိတတိမိတ္တာပါဝဟောတုတိဒေနာယိရိညောထုံမြင့်တိအာမေဟိခန္ဓေတတိအတူတကွမိတ္တာပါဝမိတ်ဖွယ်ခြင်းတိဟောတုဖြစ်စီလော

အဲ့ဒီညီငယ်နှစ်ပါးကတဏီရောခါကာလကြတော့အဲ့ဒီမှာအလောင်းတော်ဟင်းနာမေတ္တာလာပြီးတော့နေမင်းနဲ့သူတို့အပြေးပြန်ခြင်းနေလာပြီးတော့ဥတည်တယ်။ဘာနဲ့အပြေးပြန်ခြင်းလားလဲ။နေမင်းနဲ့အပြေးပြန်ခြင်းနေဆိုပြီးတော့အလောင်းတော်ဟင်းနာမင်းကိုလာပြီးတော့တော်ဥတည်နေခါကာလဘုရားလောင်းတော်ဟင်းသာမင်းကနေပြီးတော့တတတူရိယဇဝနမှာတီကောသူရိယေနာသဒိဇဝိတုံနတ်တေခိတ္တထ အန္တရာဝဝိနာသိဝိနာသိတ္တမာကံအာနဝဝအန္တရာယဝိနာသိတ္တမာဂမိတ်ခာတိတတအမောင်တို့ သူရိယသဝောနာမနေဤလျင်မြန်ခြင်းဟုဒီကဒီကောအလွန်လျင်မြန်ဤနေဟာအင်မတန်ကိုလျင်မြန်နေဒုရိယနာတတိနေနဲ့အတူတကွာဇဝိတုံပြေးခြင်းကဇဝိတုံပြေးတော်ခြင်းကနာတခိတတိမတတ်နိုင်လတ္တ အန္တရာဝခရီးအကြံ၌သာလျှင်ဝိနာသိတကပစ္စည်းကုန်လည်းတံမာကမိဋ္ဌတိမသွားကြကုန်နဲ့သွားပြီးတော့နေနဲ့သွားပြီးတော့မပြိုင်ကြနဲ့အလောင်းတော်ကသတိပေးတယ်နေဟာအင်မတန်မှလျင်မြန်နေအဲ့လိုနေကလျင်မြန်နေဆိုဘယ်လောက်တရားလျင်မြန်မလဲဆိုတော့နေဟာအဲ့ဒီကျယ်များတဲ့အကြားမှာနေတွားနေတာတစ်စက္ကန့် တစ်စက္ကန့်လျင်12မိုင်နှုန်းနဲ့ပြေးသွားနေတဲ့။နေရဲ့လျင်မြန်နှုန်းဟာတစ်စက္ကန့်လျင်ဘယ်နှမိုင်သွားလဲ။12မိုင်နှုန်းနဲ့တဏှာကြီးလျင်မိုင်ပေါင်း4300နှုန်းဖြင့်ယူလျားနေတယ်။တဏှာကြီးမှာဆိုရင် မိုင်ပေါင်း4000ကျော်ဘယ်လောက်ပါလိမ့်မယ်။ဟေးမိုင်ပေါင်း4000ကျော်နဲ့ယူလျားနေတာဆိုတော့တိတ်ကိုလျင်မြန်နေ။လျင်မြန်တဲ့အတွက်ကြောင့်မို့ညီတော်များဒုက္ခရောက်လိမ့်မယ်မသွားကြနဲ့ အဲ့လိုမသွားကြနဲ့လို့ပြောတဲ့အထက်ကကိုပဲညီနောင်နှစ်ပါးသူတို့ရဲ့အားကိုစမ်းကြည့်သူတို့ရဲ့ကြည်အားကိုစမ်းကျင်တဲ့အတွက်ကြောင့်မို့နောင်တော်မတိအောင်ဆိုပြီးတော့တခါလေအဲ့ဒီကနေပြီးတော့မိမိတို့နေထိုင်ရာဖြစ်တဲ့စိတ်ဓာတ်ကူတာတောင်းကနေပြီးတော့အဲ့ဒီမှာနေတဲ့တခါလေအပြေးပြန်တာနေထွက်လာတဲ့အချိန်နဲ့သူတို့လည်းပဲတခါလေထွက်ပြီးပြေးတာအဲ့ဒီမှာပြေးတဲ့အခါကဏ္ဍကျတော့မိတဲ့အခါမိလိုက်နောက်ကျတဲ့အခါကျသွားလိုက် အဲလိုနဲ့12နာရီအချိန်လောက်တော့သူဘယ်လုံးမှမတတ်နိုင်တော့12နာရီအချိန်လောက်ကျတော့ဒီညီတော်နှစ်ပါးကမတတ်နိုင်တော့အဲ့ဒီမှာအတောင်ကြားနေပြီးတော့မိတောင်မတန်ပူးလာတယ်အတောင်ဒီခပ်ပံများလာတဲ့ခါကာလကျတော့စိတ်ကိုပူးလာအဲ့ဒီမှာဘယ်လိုမှမတတ်နိုင်တဲ့အချိန်မှာဟိုကနောင်တော်ဖြစ်တယ်အလောင်းတော်ဟင်းသာမင်းကရေတော်နှစ်ပါးပဲသွားတယ်ဆိုတော့မေးတော့ဒီလိုဒီအကြောင်းဆိုတော့အဲ့မှာချက်ချင်းပြန်လိုက်သွားပြီးတော့သူတို့ကိုအမိလိုက် လောင်တော်ကသူတို့နဲ့ပို့ပြီးလျင်မြန်တဲ့ပုံကိုဆိုတော့အဲ့ဒီမှာသူတို့ကိုအမိလိုက်ပြီးတော့မှလောင်တော်ကသူတို့ကိုတခါလေကြောပေါ်မှာတင်ပြီးတော့မှပြန်လာခဲ့ရအဲ့ဒီလိုထိအောင်ကိုပဲအဲ့ဒီမှာလျင်မြန်တယ်နေကလည်းလျင်မြန်တယ်ဘုန်းကြီးတို့အလောင်းတော်ဟင်းတာမင်းကလည်းပဲမလျင်မြန်ဘူးလားဗျာစိတ်ကိုလျင်မြန်တယ်အဲ့လိုနဲ့သူတို့ကိုပြုစုပြီးတော့နောက်တနေ့တော့ခါကာလဘုန်းကြီးတို့အလောင်းတော်ဟာလည်းပဲမိမိရဲ့မမဣဇာတရိဒဗလံဝိမံသိတ္တမိတိ မိမိရဲ့အားကိုအင်အားကိုလည်းပဲစုံစမ်းကျင်လာတယ်။အလောင်းတော်အင်းသာမင်းဟာလည်းပဲနေရဲ့လျင်မြန်လို့ကိုလည်းသိတယ်နေဟာအင်မတန်လျင်မြန်တယ်ဆိုတာလည်းသိ။ဒါပေမဲ့မိမိရဲ့အင်အားဟာလည်းပဲဘလောက်ထိအောင်ပြန်သွားနိုင်တယ်လေဆိုတာလည်းသိကျင်။သိကျင်တာနဲ့အဲ့ဒီမှာအဲ့ဒီနေတဲ့တခါရင်လောင်းတော်ညံ့မင်းဟာလည်းပဲပြန်ပြီးကြည့်မယ်ဆိုပြီးတော့ဧကဝေကိနပက္ကံဒိဋ္ဌဝါ ယုဂန္တာယုဂန္တာဓမ္မတကေနိတိဒိဋ္ဌဝါတရောဥပတိဋ္ဌဝါဧကဝိခိနဒုရိယံပပုနိဋ္ဌဝါကာလေနပူရတောကာလေနပစ္ဆာတောသဝိဋ္ဌဝါစိန်တေတိအဲဒီမှာတခုံလဲယုဂန္တရတောင်ထိပ်ကိုတခါပြန်ပြီးတော့နားမိမိစိတ်တကူလာတောင်ကနေပြီးတော့ယုဂန္တရတောင်ထိပ်အဲဒီတောင်ထိပ်ကနေပြီးတော့နေအထွက်ကိုစောင့် နေအတွက်ကိုစောင့်ပြီးတော့အဲ့ဒီမှာနေထွက်လာတာနဲ့တပြိုင်နက်တည်းဘုန်းကြီးတို့အလောင်းတော်ဟာလည်းပဲတခါနဲ့နေနဲ့ပြန်ပြီးသွားလိုက်တာနေနဲ့ရှင်ပြီးတော့ပြန်လိုက်တဲ့အခါဤကဝေခိနတဟုတ်ဒီသူရိယပါပုနိတဝါနေတို့ရောက်လျင်နေနဲ့ရှင်မိပါပြီကာလိနာပူရာတော်ယံခါရှိကကာလိနာပစ္စတော်ယံခါနောက်ကသဝိတဝါပြေး၍နေနဲ့ပြန်ပြီးတော့ပြေးတဲ့အခါမှာတခါတည်းကနေရဲ့ရှိကရောက်တယ် တခါတရံနေရဲ့နောက်ကရောက်တယ်ဒါပေမဲ့ဒီမှာဘာမှညောင်းတာကျင်တာဘာမှမရှိသေးဘူးပင်လည်းမပင်မှန်းသေးဘူးသို့တော့အဲဒီမှာလောင်းတော်ရဲ့စိတ်ထဲမှာကြံစီဖြစ်လာတယ်ဘယ်လိုကြံစီဖြစ်လာသလဲဆိုတော့ကိမေအိမိနာကိမေအိမိနာမေငါအာအိမိနာဤသို့နေနဲ့ကြံ၍ပြင်းနေခြင်းဖြင့်ကိမ့်ပဲကျိုးရှိပါအံ့နီဟောငါနေနဲ့ကြံပြီးတော့ပြင်းနေရုံနဲ့ ဘာမှအကျိုးမရှိနိုင်ဘူးတဲ့အဲတော့အကျိုးမရှိတော့ငါဘာလို့ရင်ကောင်းမလဲဆိုတော့အဲဒီမှာဗာရဏတိကန္တဝမမသဟာယကတ္တာဒိညောဗာရဏတိဗာရဏတိပြည်သို့ကန္တဝသောဤမမငါဤသဟာယကတ္တာဆွေခင်မွန်ဖြစ်သောသဟာယကတ္တာဆွေခင်မွန်ဖြစ်သောရင်းညောမင်းအားအတ္တယုတ်တဓမ္မယုတ်တကတံအကျိုးစီးပွားနှင့်ဇတ်တော်တရားစကားကိုကတိတ္တမိငါဟောပြောအံ့ ဣတိဤသို့ဣတိဤသို့စိတ်လေးပြီးကြံဖြစ်တယ်။အဲဒီမှာ ပြန်နေရင်ကနေပြီးတော့ဩငါဒီတိုင်းနေနဲ့အပြန်ပြန်နေလို့တော့အလကားပဲငါမှအကျိုးမရှိဘူး။အကျိုးမရှိမှတော့ကဲအကျိုးရှိနိုင်တဲ့အလုပ်ကိုငါပါရဏတိမင်းတန်ငါရဲ့မိတ်ဆွေတန်သွားပြီးတော့အကျိုးစီးပွားနဲ့ဆက်တဲ့တရားစကားငါပြောဟောမယ်ဆိုပြီးတော့အဲဒီမှာဗာရဏတိမင်းထံပြန်ပြီးတော့လာခဲ့အဲလိုဗာရဏတိမင်းထံလာတဲ့အခါကျတော့ဗာရဏတိမင်းကမြင်နေဆိုရင်အာရတောမေတ္တဟယောတိ မိငါဤတာရောတွေ့သည်အာကတော်လာပြီအဆွေဖြစ်တဲ့ဟိမမင်းလာပြီပေါ့အဲ့ဒီဟိမမင်းလာတဲ့ကာကလကြတော့ဟိမမင်းနေဖို့ရာအတွက်ရွှေအင်းမြင်ကိုခင်းတယ်ခင်းပြီးတဲ့ကာကလကြတော့တန်ပတမ္မပဝိတဣဒာနိတိဓာတိဓမ္မာဆွေရင်တမေပဝိတဝင်လောဣရာဤရွှေအင်းပြင်း၌နိတိဓာနေတော်မူလောဆွေခင်မောပြီပြီမင်းကလည်းပဲဟိမမင်းကိုနေရာထိုင်ခြင်းများပြီးတယ် နေရာတိုင်းငင်းများပေးပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာသာဇာမြေတိတတပါကအကျိန်တေယသဟပါသဟတပါကိဟိအကျိန်တထောင်ချင်းအကုန်တော်တေလေဟိစီတို့ဖြင့်တတ္တတို့ဟင်းသာမင်းဤပက္ခန္တရာနိအတောင်းချတို့ကိုမေခေတဝါလိမ့်ကြံပြီးလျင်အဲ့ဒီမှာဘလောင်းတော်ဟင်းသာမင်းရဲ့အတောင်းလေးကိုအကျိန်တရာအကျိန်တထောင်လောက်ချက်ထားတဲ့စီနဲ့ အတောင်ကြားတွေကိုတခါနဲ့ဗာရဏတိမင်းကနေပြီးတော့တခါနဲ့ခင်ခင်မင်းမင်းယူယူရရအနည်းအချင်းလူပြီးတော့ပေးတယ်လိမ့်ကြံပေးတယ်လိမ့်ကြံပေးပြီးတဲ့အခါကလည်းကြတော့ကင်သနတတကိရွှေခွဲ့၌မဒုဒါဇေသပြားရည်လိုသောပေါက်ပေါက်တို့ကို၎င်းမဒုရောတကင်စာပြားရည်ကို၎င်းတကရောတကင်စာတကားရည်ကို၎င်းပါတိတဝါကျွေး၍မဒုရာပရိတန္တရံတာယာစွာသောစကားပြောဆိုခြင်းကိုကတ္တဝါပြု၏ အဲ့ဒီမှာမင်းကနေပြီးတော့တာယာစွာသောစကားဤပြောဆိုဖို့အနေအချင်းတမ္မကျွန်ဧကကောဝအာဂတောတိဓမ္မအဆွေတွင်တင်သည့်ဧကကောဝတယောက်ကြည်သားလေအာဂတောတိလာသလောကိုယ်ဟင်အဘေယမအာဂမိတ်သာတိလာတနိခုဘေယကလာခဲ့တာလေအဲ့ဒီမှာလောင်းတော်ရင်နာမင်းကိုဗရာဏတိမင်းကနေပြီးတော့နှုတ်ခွန်းစကားများပြောဆိုအဲ့လိုပြောဆိုရင်ခါကလာကြတော့ဟင်သာမင်းကနေပြီးတော့ အဲ့ဒီမှာသူကောင်းငင်ကနေပြီးတော့နေနဲ့သူ့ရဲ့အာသံဘလောက်များရှိသလဲဆိုတာကိုသိကျင်တဲ့အတွက်ကြောင့်မို့နေနဲ့အကြီးပြိုင်ခဲ့တဲ့အကြောင်းဘုန်းကြီးတို့ဗာရဏသီမင်းကိုပြောပြအဲ့လိုဗာရဏသီမင်းကိုပြောပြတဲ့အခါကဏ္ဍကြတော့ဗာရဏသီမင်းကလည်းပဲအဲ့လောက်နေနဲ့ရှေ့ကနောက်ကနိုင်အောင်ပြေးနိုင်တယ်ဆိုတော့ အဲလိုပြန်တာကိုလည်းပဲနင်းနဲ့ပြန်ကြည့်တာကိုလည်းပဲမြင်ခြင်းနဲ့မြင်ခြင်းနဲ့ကာကနာကြတော့အဲ့ဒီမှာဘာနာနတိမင်းကနေပြီးတော့အထဒေါကနိုင်ရာသမင်းတိနာတို့ဟင်တံမင်းကိုတမ္မဆွေတော်ဟင်တံမင်းမမပြီးငါအားလည်းပဲဒူရိယေနတတိန်နေနေတကွဇဝိတာဝေကံပြေးသွားသောအဟုံကိုတတေဟိကြပါလော။ဟာနေနဲ့ပြေးသွားတဲ့အဟုံကိုသိကျင်ပါလေ။အဲ့ဒါငါ့ကိုလည်းကြပါလို့အဲ့ဒီမှာ ဗာရာဏသီမင်းကနေပြီးတော့တောင်းဆိုတဲ့ကာကလကြတော့အဲ့ဒီမှာဗာရာဏသီမင်းဘုန်းကြီးတို့အလောင်းတော်ကနေပြီးတော့မဟာရာဇာမြတ်သောမြင့်ကြီးနတ်သက်ကသောဝေကနာထုံကိုဓာတ်တိတုံပြခြင်းကနတ်သက်ကမတကောင်းပါထုံကိုပြခြင်းကမတကောင်းပါဘူးတဲ့တကယ်လို့သင်ကြည့်လို့တယ်ဆိုရင်ငါရဲ့ဉာဏ်ဉာဏ်မှုကိုသင်သိကျင်တယ်ဆိုရင်သင်ရဲ့နိုင်ငံတော်အတွင်းမှာလေးအတက်ကိုတက်ကြွန်းတဲ့ကျွမ်းကျင်စွာတက်ကြွန်းတဲ့ပုံကိုယ်ကြီးရှိသလား လောင်းတော်ဟင်နာမင်းကမေးဟင်နာမင်းကမေးတော့ငါရဲ့နိုင်ငံမှာကောင်းကင်ဆိုတာလေးတက်ကိုတက်ကျွမ်းတယ်လေးတီတော်တွေရှိတယ်ဒီလိုဆိုရင်တင်းရဲ့နိုင်ငံအတွင်းမှာရှိတဲ့အင်မတန်တက်ကျွမ်းတဲ့လေးတက်ကိုတက်ကျွမ်းတဲ့လေးတီတော်အများကိုခေါ်ပါလေးတီတော်လေးယောက်ကိုခေါ်ပြီးတော့ဟိုးနန်းရင်ပြင်မှာအလင်းမတိုင်းတိုင်းစိုက်ပြီးတော့ဘေးကနေပြီးတော့လေးဘက်လေးတန်ကနေပြီးတော့တင်းရဲ့ လေးတက်ကိုအင်မတန်ကြွားကျင်တဲ့လေးတီတော်လေးဥကနေပြီးတော့ချက်လုပ်ကိုတပြိုင်နဲ့ပြစ်ပါတဲ့ညာလေးသိနဲ့ညာလေးသိနဲ့ဒါအင်မတန်ကိုတက်ကြွတဲ့ပုဂ္ဂိုလ်တော့မတက်မကြွတဲ့လေးတီတော်မဟုတ်လေးတက်ကိုအင်မတန်တက်ကြွတဲ့အဲ့ဒီလေးတီတော်လေးဥကနေပြီးတော့တပြိုင်နဲ့ဘုန်းကြီးတို့အလောင်းတော်ဟင်းနာမင်းကအလဲမှာတိုင်ထိတ်မှာနေမယ်ဘာလို့လေးတီတော်လေးဥကနေပြီးတော့တပြိုင်နဲ့ပြရအဲ့ဒီမှာဟိုက ဘာသာသင်္ကန်းကဖြစ်ပါမလားကိစ္စမရှိပါဘူးဖြစ်ပါလေငါရဲ့ပြင်မြန်မှုကိုသင်ကိုပြန်ခြင်းလို့အဲ့တော့လေးဘက်ကလေးဘက်လေးတန်ကနေပြီးတော့တပိုင်းနဲ့ပြစ်ပြပြစ်တဲ့အခါမှာငါကနေပြီးတော့အဲ့ဒီလေးပြီးတော့လေးဦးပြစ်လိုက်တဲ့မြားလေးချောင်းကိုဖမ်းယူပြီးတော့သူတို့ရဲ့နေရာကိုငါပြန်ချပေးမယ်အဲ့ဒါကိုကျွန်တော်ဘယ်လိုလုပ်သိနိုင်မလဲအဲတင်သိနိုင်အောင်တော့အတန်နဲ့တော့တင်သိလို့ရငါ့ကိုတော့တင်မြင်မှာမဟုတ်ဘူးဘာကြောင့်မမြင်တာလဲဆိုတော့နှေးလို့လားမြန်လို့လားစိတ်ကိုသိရင်မြန်လို့ပြန်လုံးကသိသိရင်မြန်တဲ့အတွက်ကြောင့် ဟင်းသာမင်းကိုမမြင်နိုင်မမြင်နိုင်တဲ့အတွက်ကြောင့်သင်မင်းကြီးသိလို့ရဆိုရင်ငါရဲ့ခြေကိုခြူဆွဲပေးပါအဲဒီမှာအလောင်းတော်ဟင်းသာမင်းရဲ့ခြေကိုခြူလေးဆွဲပေးပါခြူဆွဲတဲ့အတွက်ကြောင့်မို့ငါပြန်တန်းတာကိုဒီခြူတန်နဲ့သင်တို့သိပါသူ့ကိုယ်တော့မမြင်နိုင်တော့အဲဒီမှာပြန်တဲ့အခါမှာအတန်ရဲ့ညီရဲ့ပြေးသွားနှုံးလေးတိုင်းအတန်လေးညီသွားတာကိုသိရအဲဒါနဲ့ကောင်းပြီဆိုပြီးတော့အဲဒီမှာလေးအတက်ဆုံးဖြစ်တဲ့ လေးလျော်လေးဦးနဲ့တခါတည်းနန်းရင်ကျင်းမှာပြင်ဆင်ပြီးတော့အလောင်းတော်ဘုန်းကြီးတို့မျက်မှန်မင်းကနေပြီးတော့အလေကနေပြီးတော့တိုင်မှာနားနားပြီးတော့အချက်ပေးလိုက်တာနဲ့တကြိုင်နဲ့တည်းအဲ့ဒီမှာလေးပြီးတော့လေးဦးကနေပြီးတော့ပြစ်လိုက်အဲ့တော့လေးပြီးတော့လေးဦးတကြိုင်နဲ့ပြစ်လိုက်တဲ့ညာကိုဘုန်းကြီးတို့အလောင်းတော်ကနေပြီးတော့အာလုံးအဲ့ဒီလေးညာလေးချောင်းကိုဖမ်းယူပြီးတော့ချက်ချင်းနဲ့အဲ့ဒီလေးပြီးတော့လေးဦးရဲ့ခြေရင်းမှာညာလေးချောင်းချသူကလည်းပဲတိုင်ကုတ်ပေါ်မှာဒီတိုင်းနားရဲ့ကလေးတွေ ဈေးကလူတွေဘာမှမမြင်ဘူးပြစ်လိုက်တဲ့ပုဂ္ဂိုလ်ပြစ်လိုက်တာပဲသိတယ်အဲ့ဒီမြားတွေဟာသူတို့ရဲ့ခြေရင်းမှာပဲပြန်ရှိနေတယ်ဟိုအလောင်းတော်ကြီးကိုအဲ့ဒီမြားသွားလိုက်တာတော့သူတို့မမြင်ဘူးအလောင်းတော်ကမြားတွေကိုဖမ်းပြီးတော့ပို့လိုက်တာကိုတော့အတန်လေးနေချာရဒါကြောင့်တေဟိဧကဘာဟာရိနေဝခိတကန္နာနိအာဟာရိတဝတေတံပါဒံမူလံပါတိတဝါသီလဓမ္မမတကိနိသိဏမေဝအတ္တနံဓတ္တိတဝါ ဒေယီထိုလေးသမားတို့သည်ဧကပဟာရိနေဝခိတကန္နာနိတပြိုင်နက်ပြစ်အပ်သောမြားတို့ကိုအာရိတဝါဆောင်ယူ၍တေတံထိုလေးသမားတို့၏ပါရမူလီဖြည့်ရင်၌ပါတိတဝါထား၍သီလဓမ္မမတ္တကေကြောက်တိုင်ထိတ်၌နေတိန်နာမေဝါနေမြဲတိုင်းတာလျင်ဖြစ်သောအတ္တနာမိမိကိုယ်ကိုဓာတ်တဝါပြ၏ အဲဒီမှာပြန်လေးချောင်းကိုတခါနဲ့ပြန်ပန်းပြီးသူတို့နေရာကိုပြန်ပြီးချပေးတယ်။ကိုကနေနေတိုင်းလေးပဲနေတယ်။အဲလိုနေနေတိုင်းလေးနေတဲ့အခါကလည်းကြတော့အဲဒီမှာအလုံးမင်းကြီးနေတယ်ကွာပြည်သူပြည်သားတွေအမတန်အံ့ဩပြီးတော့ဒိဋ္ဌောတိမဟာရဇမရှံဝေကောတိဝတ္တဝါအဲဒီမှာလောင်းတော်ကမင်းတယ်။မဟာရဇမြတ်တော်မင်းကြီးဒေတင်တိမရှံငါဤဝေကောလျင်မြန်တော်အောင်ကိုဒိဋ္ဌောမြင်တော်မူပြီလော။ဘယ်နဲ့လဲမင်းကြီးငါရဲ့လျင်မြန်မှုကို သင်မျက်စိမျက်မြင်ကိုယ်တွေတွေ့ရပြီမဟုတ်လားညာလေးစင်းနဲ့ပြစ်လိုက်တာတွေကိုတခါနဲ့ဖမ်းယူတယ်ဖမ်းယူပြီးတော့ပြစ်တဲ့လေးသမားတွေရဲ့ခြေရင်းကိုရအောင်ပြန်ချထားတယ်ဟိုကလည်းပဲတိုင်ထိတ်မှနားရက်နားရက်အဲ့ဒီလောက်တိအောင်သိရင်မြန်စွာပြုတ်လုပ်ပြီးပြလိုက်တဲ့ခါကလကြတော့အဲ့ဒီမှာဗာရဏတိမင်းကြီးကနေပြီးတော့သိကိုအံ့ဩပြီးတော့သိလျင်မြန်ပါလား သင်ရဲ့လျင်မြန်မှုဟာဒီတဲ့လျင်မြန်တာများရှိသေးလားဟိုကမေးအခုကျွန်ုပ်ရဲ့လျင်မြန်မှုဟာဒါတိတ်ကိုအမြတ်ဆုံးလျင်မြန်ခြင်းမဟုတ်ဘူးတဲ့မဟာရဇာအယံဝေကောမရှားနေဝဥဒ္ဓမောမေဇီမောပရိတောပရိတောလာမကဝေကောလာမကဝေကောအတ္တမဟာရဇာမြတ်သောမြင့်ကြီးအယံဝေကောဤလျင်မြန်ခြင်းသည်မရှားကျွန်းတို့အဥဒ္ဓမောမြတ်သောလျင်မြန်ကြီးမဟုတ်သေး မေဇီမောအလတ်ဖြစ်သောလျင်မြန်ခြင်းမဟုတ်သေးဧတာဤလျင်မြန်ခြင်းသည်ပရိတောလာမကဝေကောအာနေစွာသောအယုတ်အာနေစွာသောယုတ်သောလျင်မြန်ခြင်းပါပေ၏ဒါအနှိမ့်ဆုံးလျင်မြန်ခြင်းပဲဒါအမြန်ဆုံးမဟုတ်သေးဘူးတဲ့မြတ်သောလျင်မြန်ခြင်းမဟုတ်ဘူးတဲ့အဲလိုဆိုတော့ကိုကမြင်းကြီးကနေပြီးတော့တိတ်ကိုအံ့ဩသွားတယ်အံ့ဩတဲ့အခါကလည်းကြတော့ကျွန်ုပ်မှာဒီတဲ့အခုံပြင်းတဲ့မြတ်သောလျင်မြန်ခြင်း

မင်းကနေပြီးတော့ဒီခါနဲ့အလောင်းတော်ဟင်းသာမင်းကိုမေးတဲ့ခါကလာဘယ်လိုမေးတယ်လဲဆိုတော့သမ္မသင်ဟင်းသာမင်းဒုမကသင်တို့ဤဝေကတော်လင်မြန်သောအပုံထက်အင်းညောတပါသောတိကတရောလွန်အလွန်လျင်မြန်သော ဝေကောအဟုန်သည်ဝေကောအဟုန်သည်အတ္တိပန္နရှိပါဦးမည်လောသင်ရဲ့အဟုန်တဲ့လျင်မြန်တဲ့အဟုန်လောကကြီးမှာရှိပါဦးမလားတဲ့ ndidadan ebogo lọggi machiwa olrụ ụamihamregagalarọ alaụrọ yị namghana ebiro aaaamaga ụdamawe gdọbi ddagụni na ama ga-adọbi agụni na dddadagụni na imedadda na ayudi rọ dịgdra gi ya dịbejad keya djadd maraza ia dinyi amachide i ငါတဲ့လျင်မြန်တာရှိသေးတယ်အခုဒီမှာဘုန်းကြီးတို့အလောင်းတော်ရဲ့လျင်မြန်မှုဟာအင်မတန်ကိုလျင်မြန်နေပြီဒါပေမဲ့လို့ဒီတဲ့ကိုလျင်မြန်တာရှိသေးတယ်အဲ့ဒီလျင်မြန်မှုဟာဘာလဲဆိုတော့အာမဂံကျွန်ုပ်ဤဗုဒ္ဓမဝေကတော်ပြီးမြတ်သောအဟုန်ထက်လီတတဂုဏီနာအစတရားဖြင့်၎င်းသာသာဂုဏီနာအစအတောင်ဖြင့်၎င်းတတသာသာဂုဏီနာအစအသိဖြင့်၎င်း ဤမေတံတတ္တနာဤတတ္တဝါတို့ဤအာယုသင်္ခါရောအာယုသင်္ခါရတို့သည်တိကတရံအလွန်လျင်မြန်စွာခိယံတိဂုံတတ်ကုန်၏ဒေဇံတိပြက်တာကုန်၏ခိယံကုန်ခြင်းတို့ကိသံတိရောက်ကုန်၏အဲ့ဒီမှာကျွန်ုပ်ရဲ့လျင်မြန်မှုတဲ့မြတ်သောလျင်မြန်မှုတဲ့အစတရားအစတထောင်အစတသိမ့်မကလျင်မြန်တာရှိတယ်တဲ့ အဲ့ဒီလင်းအမြန်နာဟာဘာလဲဆိုရင်အာယုသင်္ခါရတတ္တဝါတို့ရဲ့အသက်ဟာသိလင်းအမြန်လေတဲ့သိခြင်းဟာအလင်းအမြန်ဆုံးပဲတဲ့အဲ့ဒီသိခြင်းဟာအာယုသင်္ခါရတိကတရာခိယံတိဗေဇန္တိကယံကိသံတိအာယုသင်္ခါရတတ္တဝါတို့၏အသက်တို့သည်တိကတရံအလွန်လျင်းမြန်စွာခိယံဒီကုံထကုံ၏ဗိဇံဒီပြက်တာကုံ၏ခိယံကုံ၏တို့ကိသံတိရောက်ကုံ၏တတ္တဝါတို့ရဲ့သိခြင်းဟာ နှေးသလားမြန်သလားဗျာမြန်တယ်အခုဘုန်းကြီးတို့အလောင်းတော်ဟင်းလာမင်းဟာသူ့အင်မတန်လျင်မြန်ပါတယ်ဆိုတဲ့အမျက်ဆုံးလျင်မြန်ခြင်းဖြင့်အစတရားလည်းမကဘူးတဲ့အစတထောင်လည်းမကဘူးတဲ့အစတသိန်းလည်းမကဘူးတဲ့သိခြင်းတရားကပို့ပြီးတော့မဖြစ်တာလေလျင်မြန်တာဒါကြောင့်ဘုန်းကြီးတို့ယောဂီများအခုမိမိတို့ကိုယ်တိုင် ကိုယ်တွေ့ရင်တော့ကိုယ့်အကူမြင့်နေလို့တတိမမူလို့မိမိတို့ရဲ့ မိသားစုဆွေမျိုးစုအတွင်းမှာမိမိတို့နေထိုင်တဲ့ရပ်ကွက်အတွင်းမှာမိမိတို့နေထိုင်တဲ့ရွာအတွင်းမှာမြို့အတွင်းမှာတက္ကနာတခြင်းနဲ့မိမိရဲ့မျက်စိအောက်မှာပဲချက်ချင်းတိတောက်တိတောက်သွားတာရင်မိမိတို့ကိုယ်တိုင်မတွေ့ရဘူးလားကိုယ်တိုင်တွေ့ရတယ်ဒါပေမဲ့လို့ဘုန်းကြီးတို့ယောဂီများတန်ဝေကဉာဏ်မယူတတ်လို့ဒါမှမဟုတ်တရားသဘောအနေအားဖြင့်မမြင်တတ်လို့မမြင်တာတန်ဝေကမဖြစ်တာ တကယ်တမ်းသာကြည်တတ်မြင်တတ်မယ်ဆိုရင်ဘုန်းကြီးတို့ယောဂီများဟာတွားရင်လာရင်နဲ့ပဲတရားတွေမတွေ့နိုင်ဘူးလားတန်ဝေကဉာဏ်နေမဖြစ်နိုင်ဘူးလားတန်ဝေကဉာဏ်နေဖြစ်နိုင်တယ်ဘုန်းကြီးတလုံးကသိချင်းတရားကိုစောစောကဘုန်းကြီးပြောခဲ့တဲ့ဒကမာကြီးကတော့အချိန်တိုင်းကိုသူကစိတ်စီထားတယ်သူ့ဘို့အတွက်သူ့ရဲ့လက်ကျန်အချိန်လေးကို မိမိအတွက်မိမိအားကိုးလောက်တဲ့အမှတ်တတိနဲ့ပဲနေသွားတယ်။အခုတယောက်ကိုဘုန်းကြီးပြောပြတယ်။အဲ့ဒီတယောက်ကတော့သူဟာမျိုးသမီးကလေဖြတ်နေတယ်။တက်အရွယ်အားဖြင့်လည်းပဲ80ကျော်80အတွင်းမှာရောက်နေတယ်။လေဖြတ်တဲ့အတွက်ကြောင့်မို့ဆေးရုံမှာပို့ထားတယ်သားသမီးတွေကအိမ်မှာဒကာကြီးကြံနေတယ်။ဒကာကြီးကကျန်းကျန်းမာမာရှိတယ်။အဲဒါကျန်းကျန်းမာမာရှိတယ်ဆိုတော့ဒကာကြီးက သူ့ဇနီးကိုသူနှစ်ပေါင်းများစွာအတူတကွနေထိုင်လာကြတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်သူတယောက်တည်းဟိုမှာဆေးရုံမှာတင်ထားတာသူမကြည့်နိုင်မကြည့်ရသားသမီးတွေပေါ်မှာမကြည့်နိုင်အဲ့တော့သူသေဖို့ကနီးနေပြီတဲ့ဒီလိုတဲ့ပုဂ္ဂိုလ်ကသားသမီးတွေကိုပြောတာအဲ့တော့သူ့ရဲ့ကြံနေတဲ့လက်ကြံအချိန်လေးကိုသူ့ဘဝဒီလိုတယောက်တည်းအချီးကျန်ကြီးမထားခြင်းဘူးတဲ့အဲ့တော့ဖေပါလို့ခြင်းလေ အိမ်ကိုပြန်ခေါ်ခြင်းလေအတူတူနောက်ဆုံးအချိန်လေးကိုအတူနေသွားခြင်းလေတဲ့ကဲသူ့ရဲ့နောက်ဆုံးအချိန်သူ့မှာတော့ပြင်ဒီမှာနောက်ဆုံးအချိန်လေးကိုတခါတဲ့သူကအတူတကွပဲနေသွားခြင်းလေဒါပေမဲ့လို့အတူနေသွားခြင်းလေဆိုတဲ့အဲ့ဒီတရားကြီးကအရင်သွားတာသူကလူကောင်းမယ်အကောင်းမယ်ဟိုကလေချက်ထားတဲ့ပုဂ္ဂိုလ်သူ့ရဲ့ဆန္ဒအရာသားသမီးတွေကမလွန်ဆန်နိုင်တဲ့အတွက်ကြောင့်မို့ဆေးရုံကနေခေါ်လာအိမ်မှာထားအဲတော့အဖေလုပ်တဲ့ပုဂ္ဂိုလ်ဟာ သူ့ရဲ့နောက်ဆုံးအချိန်မှာမိသားစုအတူတကွပြောပြောရွှင်ရွှင်မျက်စိအောင်မှာပဲအတူတကွနေပြီးပြုစုပြီးသွားခြင်းလေဆိုပြီးခေါ်ထားတော့အိမ်မှာပဲခေါ်ထားပြုစုအဲလိုပြုစုရင်းနဲ့ပဲဘာမှမကြဘူးလပိုင်းလေးအတွင်းမှာပဲအဖေကဘုန်းတော်ပြေကျော်ပြတ်ပြီးတော့ကွယ်လွန်သွားတယ်။သူကနောက်ဆုံးအချိန်လေးကိုဒီမှာခိုးကတော့ဗုဒ္ဓဘာသာဝင်တယောက်ပြီးပြီခုအတွက်ကြံနေတဲ့လက်ကြံအချိန်လေးကို ကျိုးရှိအောင်အသုံးပြုသွားတယ်။စက္ကန့်တိုင်းမလုပ်သွားတယ်။စိန်စီသွားတယ်။စက္ကန့်တိုင်းမိမိအကျိုးရှိအောင်လုပ်တာလားမလုပ်တာလားအကျိုးရှိရှိလုပ်ပါအခုဒီတခါကြီးကတော့ဒီခါတိုင်းစက္ကန့်တိုင်းစက္ကန့်တိုင်းမလုပ်သွားတယ်မသိဘူး။အဲကိုယ့်အကိုယ်သာတွေးယူတော့စက္ကန့်တိုင်းစက္ကန့်တိုင်းဒါသာစွဲပြီးတော့ဒီတက္ကမကြီးကိုယ်သာသူစွဲပြီးသေသွားရင်သွားပြီဖိတ်တာဘွားကတော့ဘယ်တော့မှမလွတ်တော့ဒါသမီးမိသားစုပြည့်စည် ဒီကံကြီးမှာစွဲလန်းပြီးသေသွားရင်အဲ့ဒီပုဂ္ဂိုလ်ဟာပိတ်တာပဲဖြစ်ပြီးတရားပဲဒီနေရာကဘယ်ရင်းမှမလွတ်နိုင်ဒါကြောင့်မို့ကိုယ့်အတွက်ကိုယ်အကျိုးရှိရှိဗုဒ္ဓဘာသာဝင်တယောက်ပြီးပြီးဒီကံကြီးဆင်းဆင်းမှာကိုယ့်အတွက်အားကိုးရရဲ့လို့တရားကလွယ်ပြီးတရားရှိသေးရဲ့လားမရှိဘူးနော်အခုဘုန်းကြီးတို့ယောဂီများအလုပ်လုပ်နေတာဒီကံကြီးမှာကိုယ့်အတွက်ကိုယ်အလုပ်လုပ်သွားနိုင်အောင်မို့ပြောကြတယ်လေမြန်မာစကား မလေးတေဂာမိကိုတရားလေးနဲ့ကိုနေသွားရုံပဲဘယ်လိုလဲနေသွားကြမှာပါလဲကိုတရားလေးနဲ့ကိုတရားရိပ်တာလည်းမဝင်ဘူးတရားလည်းအာမထုတ်ဘူးအာထုတ်ပြန်တော့ခုနှစ်ရက်ဘယ်လိုလုပ်မြန်နေသွားမှာပါလဲအမလေးတေဂာနိသေးသေးဖြစ်ပေါ်တဲ့ဝေဒနာအခုယောဂီတို့ခံစားရတဲ့ဝေဒနာနဲ့အစတရားလည်းမကဘူးအထောင်လည်းမကဘူးအသိလည်းမကတေဂာနိသေးသေးဖြစ်ပေါ်လာတဲ့ဝေဒနာပို့ပြီးတော့ညှဉ်းထန်တယ်ပို့ပြီးတော့ဆင်းရဲ ပိုဆင်းရဲတဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ယောဂီများအခုယောဂီတို့တရားအထုတ်ရင်ဝေဒနာတွေပြင်းထန်လို့ဖြစ်လို့ပင်ပန်းဆင်းရဲတာကချွေးလောက်ထွက်တာချွေးကအကြီးလေးလောက်ထွက်တာသေကံဒီသေးသေးကြတော့ချွေးကအစည်းပေါက်နေပြီအကြီးတော်မဟုတ်ဘူးအစည်းပေါက်နေပြီလက်ကိုသွားကန်လိုက်စိကစိကနဲ့နှစ်ဖူးကိုသွားဆန်းကြည့်တာစိကစိကနဲ့အဲ့လောက်သူသေကံဒီသေးသေးမှာဝေဒနာဒဏ်ကိုနည်းနည်းလေးခံရတာလားအများကြီးခံစားနေရတယ် အဲ့ဒီလောက်အများကြီးခံစားနေရတဲ့ပုဂ္ဂိုလ်ကတရားလေး9ရက်လောက်ဝင်ဘူးယုံနဲ့ဒီတရားလေးကို သတိရပါဦးမလားဟုတ်မလေးဟိုမှာမိသားစုကနှစ်ပေါင်းများစွာတူနေလာတာအဲ့တော့သတိရမှာကဘု து သတိရကိုအေးမိသားစုပဲဒါပဲဒါသတိရသွားရင်ကတော့သွားပြီကိုယ့်ဟာကိုယ်သာရက်စင်းတော့ဘယ်သူမှဆွဲတင်လို့ရမှာမဟုတ်ကိုယ့်ဟာကိုယ်ပဲရက်စင်းတော့ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုအချိန်တိုင်း သို့တော့ကဒကမာကြီးပြောတယ်စိတ်စီထားစေခြင်းနဲ့အကျိုးရှိစေခြင်းနဲ့ဘာရှိစေခြင်းလားလဲအကျိုးရှိခြင်းအကျိုးရှိနိုင်တဲ့ဟောဒီတတိပဌာနာတတိပဌာန်တရားလေးတိုင်းမှာလက်ကင်ထားပြီးတော့နှလုံးသွင်းနေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအချိန်တိုင်းအချိန်တိုင်းသူ့အတွက်အကျိုးမရှိဘူးလားဗျာအကျိုးရှိတယ်ခုသိခြင်းတရားကနှေးသလားမြန်သလားသိခြင်းတရားကမြန်တယ်ဆိုတော့ဘုန်းကြီးတို့ယောဂီများအခုတရားအလုပ် အားထုတ်မယ်ဆိုရင်ဘုန်းကြီးတို့အချိန်နေရည်ဒီလာဆွဲရမှာလားမဆွဲရဘူးမဆွဲနဲ့ရတဲ့အချိန်ကိုရသလိုပဲလုပ်ရတဲ့အချိန်လေးကိုရတဲ့အချိန်လေးကိုယ့်အတွက်အခွင့်သာတားသလိုပဲလုပ်ဒီကနီးလေးရသွားပြီဆိုရင်နီးရသွားတဲ့ပုဂ္ဂိုလ်ကကိုယ်နေရာကိုယ်အိမ်ကိုယ်မှလည်းပဲအချိန်ပြည့်ကိုသွားနိုင်သလားအလုပ်လုပ်လို့မရဘူးလားဟင်အလုပ်လုပ်လို့ရတာပဲဒါကြောင့်မို့သိခြင်းတရားအလုံးတဲ့လျင်မြန်တယ် ဟိုမှာဘုန်းကြီးတို့အလောင်းတော်ဟင်းသာမင်းဟာနေနဲ့တောင်ပြန်ပြီးပြေးနိုင်တယ်ဆိုတော့နေနေတိတ်ကိုလျင်မြန်နဲ့အဟုန်ရှိတယ်။တိတ်အလျင်မြန်နဲ့အဟုန်ရှိတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့ဒီမှာလျင်မြန်တာထက်ကိုသိခြင်းတရားကအဆတရားလည်းမကဘူးတဲ့။အဆအဆောင်လည်းမကဘူးတဲ့။အဆအသိလည်းမကဘူးတဲ့။သိခြင်းတရားကပို့ပြီးတော့ဗာဖြစ်တယ်လေ။လျင်မြန်နေတဲ့ခဏိကာနိရောဓဝသေနာရူပဓမ္မနံနိရောဓဓတ္တိတိ။ တရောနာမဓမ္မနာခဏိကာနိရောဓဝတိနာခဏိကာနိရောဓဤသွားအပြည့်ဥပါဒမယုတ်တရားတို့ဤနိရောဓချုပ်ခြင်းကိုတတ်သိပြီးပြ၏ဘုန်းကြီးတို့ခုယုတ်တရားတွေခုတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေကြည်လားခုယုံနာတရားလေးတွေကတခဏချင်းတခဏချင်းဖြစ်လိုက်ဘာဖြစ်သွားလဲပြက်သွားလိုက်ပေါ်လာလိုက်ဘာဖြစ်သွားလဲဒါမွေးပြီးတော့ဘာဖြစ်သွားတာသိသွားတာဒါခဏိကမရဏခေါ်တယ်ဘာမရဏလဲ ရုပ်တရားတွေရဲ့တခါလဲမွေလိုက်သိလိုက်မွေလိုက်သိလိုက်သိနေတဲ့စိတ်နဲ့တရားလေးကလည်းသိလိုက်ပါဖြစ်လိုက်သိသွားလိုက်ပြီအဲဒီမှာမွေးလိုက်သိလိုက်ပဲဒီယုံနာတရားတွေရဲ့မွေးသိဖြစ်ပြနေတဲ့သဘောကိုခုဝိပဿနာခွင်မှာဝင်နေတဲ့ပုဂ္ဂိုလ်ဟာသိသိချာချာဉာဏ်နဲ့မြင်အောင် ရှုထားဖို့မလိုဘူးလားဒီအဲ့လိုဉာဏ်နဲ့မြင်နေပြီဆိုရင်မိမိတို့ရဲ့နေရမယ့်အချိန်လေးဟာအကြာကြီးလို့သေးလားခဏလေးပဲလားခဏလေးပဲ ခဏလေးပဲအချိန်သိမ့်မရှိတော့ဘူးဟုတ်တယ်မို့လားအဲတော့အချိန်မရှိတော့ဘူးရှိတဲ့အချိန်လေးတွင်းမှာဘုန်းကြီးတို့ယောဂီများကမိမိအတွက်အားကိုးနိုင်လောက်တဲ့တရားအသိဉာဏ်လေးမြန်မြန်ကြီးရအောင်ကြိုးစားထားဖို့ရမလိုဘူးလားဗျာကြိုးစားထားဖို့ရလိုတယ်အဲတော့ကိုယ်ကနေပြီးတော့အလောင်းတော်ရင်းနာမင်းကနေပြီးတော့မိမိဉာဏ်နဲ့အဟုန်တဲ့သိခြင်းတရားကအစတရားလည်းမကဘူးထောင်လည်းမကဘူး အသိနဲ့မကဘူးသိခြင်းတရားကပို့ပြီးတော့လျင်မြန်တယ်လို့ပြောလိုက်တဲ့ခါကျတော့ဘုန်းကြီးတို့ဗာရဏသီမင်းဟာတခါလေကြောက်ရွံ့ထိတ်လန့်တဲ့စိတ်ကြီးဖြစ်တာသိခြင်းတရားပေါ်မှာကြောက်ရွံ့တဲ့စိတ်ကြီးဖြစ်လာမရဏဗယံဘီတောတတိမရဏဗယံဘီတောတတိပိစုပတ္ထာပိတုံအတေကွန်တိဘူမိယံပတိကာဇာမြတိမာတတ္တတဘယလုံးတော်ဤပဒံစကားကိုတုတ်တဝါကြားရ၍ မရဏပယံသေးသေးမှဘီတော်ကြောက်သည်ဖြစ်၍တတိတတိကိုပြစ္စုပါဒပေတုံဖြစ်စေခြင်းကအတေကွန်တော်မတတ်နိုင်သည်ဖြစ်ရကဘူမိယံမြင်၌ပတိလဲလေ၏တခါလေတတိပါလက်သွားဟောသိခြင်းတရားဟာသိဉာဏ်ပါလားဆိုပြီးတော့အဲဒီမှာထိတ်လန့်ကြောက်ရွံ့တဲ့စိတ်တွေဖြစ်အဲဒီကံမှာဘုန်းကြီးတို့အလောင်းတော်ကနေပြီးတော့မဟာဇနောအလုံးတော်လူတွေကလည်းပဲတခါလေသိခြင်းတရားကိုအခုအလောင်းတော်ရဲ့ ပြောပြတဲ့လင်မြန်တဲ့အကြောင်းအရာလေခြင်းတရားရဲ့လင်မြန်ကိုပြောပြီးတော့ပြတယ်တရားစကားကိုနားထောင်ရတယ်အလုံးသောလူပေါင်းတွေကလည်းပဲတခါတည်းထိတ်လန့်တုန်လှုပ်ပြီးတော့သွားကြတယ်။အဲဒီအချိန်မှာဘုန်းကြီးတို့အလောင်းတော်ကနေပြီးတော့မဟာရာဇံမြတ်တော်မင်းကြီးမာပါဤမကြောက်နဲ့မရဏတတိသီလတံဟောအဖန်တလဲလဲအောင်းဝေဆင်ခြင်ခြင်းဆိုတဲ့မရဏတတိတရားကိုဘာဝေဟိပွားစီလော။သိခြင်းတရားကိုဘာလို့ရမှာလဲ။ ပွားရမယ်ငါသည်မုတ်ချသေးရမည်အချိန်ပိုင်းသာလို့တော့သည်ငါသည်မုတ်ချသေးရမည်အချိန်ပိုင်းသာလို့တော့သည်လို့ဒီသိခြင်းတရားကို အချိန်ချင်းအပန်းပန်းအထက်ထဘာလို့နေရမှာလဲပွားများနေရမဟာရဇံမြတ်သုံးမြင့်ညီမပါဤမကြောင့်လေမရဏတတိမရဏတတိကိုဘာဝိဟိပွားစီလောဓမ္မမင်းရဲ့တရား၁၀ပါးကိုသရာဟိကျင့်လောမင်းရဲ့တရား၁၀ပါးနဲ့အုပ်ချုပ်တယ် ဒါနာတိနိအလူပေးခြင်းစရှိသောပုံညာဤကုသိုလ်ကောင်းမှုတို့ကိုကရောဤပြုလေလောဒါနာကောင်းမှုတွေကိုလည်းပြုသီလတွေကိုလည်းစောင့်သမထဘာဝနာဝိပဿနာဘာဝနာဆိုတဲ့ဘာဝနာတရားတွေကိုလည်းပွားတယ်အပမတောမမိမလျောခြင်းသည်ဟောဤဖြစ်တော်မူလောဒေဝရှင်မင်းကြီးအပမတော်မမေ့မလျောခြင်းသည်ဟောဤဖြစ်တော်မူလောသင်ဟာမမေ့မလျောပင်နဲ့ဗရဏတတိကမ္မထံတရားကိုအမြဲတမ်းနှလုံးသွင်းနေပါ နောက်ပြီးတော့မင်းမြင့်တရား10ပါးနဲ့တိုင်းသူပြည်သားတွေပေါ်မှာအုပ်ချုပ်ပါနောက်ဒါနအလှပေးမှုစတဲ့သီလစောက်တည်ဆောင်ထိန်မှုစတဲ့ဒီကုသိုလ်တရားတွေကိုလည်းပဲအပမဒမမေ့မလျော့ပါနဲ့ဆိုပြီးတော့အဲ့ဒီမှာခွန်ကြီးတို့အလောင်းတော်ဟင်းသာမင်းကနေပြီးတော့ဗာရဏတိမင်းကြီးနဲ့တကွအာလို့တိုင်းသူပြည်သားတွေကိုအဲ့ဒီမှာတတိပေးတဲ့အပမဒတရားအနေအချင်းဟောပေးတယ်အဲ့လိုဟောပြီးတဲ့အခါကလည်းကြတော့မာတတ်တော်ဘုရားလောင်းတော်သည် ကာဇနာမင်းကိုဩဩရိတဝါဆုံးမစကားဟောကြားပြီးစိတ်တကူလာပပတိမနိပပတိမိဝါစိတ်တကူတစိတ်တကူတတောင်းတုတ်သားလျင်ကတော့သွားလေ။ခွန်ကြီးတို့အလောင်းတော်ဟင်းနာမင်းကနေပြီးတော့ဗာရာဏသီမင်းနဲ့တကွအာလို့တိုင်းလူပြည်သားတွေကိုဒီမရဏနုဒတိကမ္မထံတရားအမြဲတမ်းနှလုံးသွင်းပြီးတော့ပွားများဖို့အနေအားဖြင့်ဩဝါဒစကားတွေမိန့်ကြား နေကြပြီးတဲ့အခါကလည်းကြတော့မိမိနေထိုင်ရာဖြစ်တဲ့စိတ်တကုတာတောင်းကိုပြန်ပြီးသွားတယ်။အဲတော့ဒီနေရာမှာဘုန်းကြီးတို့ယောဂီသူတော်စင်များအနေအားဖြင့်မိမိတို့ရဲ့ရရှိလာတဲ့ဘဝကိုယ့်ရဲ့အသက်အနေထားပိုင်းခြားပြီးတော့ကြည့်ဖို့လိုပါတယ်။အဲတော့မိမိရဲ့အသက်အနေထားကိုပိုင်းခြားကြည့်လိုက်တဲ့အခါအခုချိန်မှာကဲဘုန်းကြီးကိုယ့်အသက်ပဲကိုယ်ပိုင်းလိုက်50နဲ့10နှစ်ဘယ်နှနှစ်ရှိပြီ။ 50ရှင်းနေဆိုတော့နောက်ထပ်နေဖို့နဲ့သေဖို့ဘယ်ဟာကနည်းလဲလက်ကြံအချိန်ဟာအများကြီးလားနည်းသွားပြီလားမိမိလူဘဝမှာနေရမယ့်အချိန်ကနည်းသွားပြီဟုတ်တယ်မို့လားနည်းသွားပြီဆိုတော့ဘုန်းကြီးတို့ယောဂီများသေဖို့အချိန်ကြီးကပ်လာပြီဆိုတော့ဗုဒ္ဓဘာသာဝင်များပြီးပြီးမိမိတို့လှုပ်တဲ့လှုပ်ထိုက်တဲ့ဒါနာကောင်းမှုတွေနေ့နေ့လှုပ်ရမှာလားမြန်မြန်လှုပ်ရမှာလားဒီသီလကောင်းမှုတွေဘာဝနာ အာထုံမှုရင်နှင်းနေလားမြန်မြန်လားမြန်မြန်ဘုန်းကြီးတို့ယောဂီများအသက်တွေကိုယ်အသက်တွေကကြီးလာပြီကိုယ်အသက်နဲ့ချိန်ပြီးတော့နေဖို့နဲ့သေဖို့ကိုယ်နေရမယ့်အချိန်လက်ကြံအချိန်ဟာနည်းသွားပြီအဲ့တော့ကိုယ်နဲ့ကိုယ်ချီလေးပယ်နိုင်တော့ကိုယ့်ဟာကိုယ်ကိုယ်ခန္ဓာလေးကိုမနိုင်တော့ကိုယ့်ဟာကိုယ်ကြွနိုင်တော့ရွှေ့နိုင်တော့ဒီအချိန်လေးမှာမိမိဟာအသေးကမဥခင်တရားကဥအောင်ကကြိုးစားမှပဲလို့ ဒီအပ္ပမဒဆိုတဲ့တတိပဋ္ဌာန်တရားကိုကြိုးစားအားထုတ်ဖို့မလိုပေဘူးလားဗျာမိမိတို့ဟာသေဖို့နေပြီဆိုတော့ခยีသွားတဲ့ပုဂ္ဂိုလ်များမိမိတို့လေဝင်ကန်နေနေပြီဆိုရင်ခยีညံညံတွင်အောင်နေနေသွားတာလားညံညံသွားတာအချိန်လေးရှိကမိမိတို့ရောက်တဲ့ရောက်တိုက်တဲ့နေရာရောက်ရမယ့်နေရာကိုရောက်အောင်ဇွဲလုံးလားတန်တန်နဲ့ညံညံသွားရသလိုအခုမိမိတို့ကလည်းနေဖို့နဲ့သေဖို့ဟာ သေဖို့နီးကပ်လာပြီဖြစ်တဲ့အတွက်လှုပ်တဲ့လှုပ်ထိုက်တဲ့ဒီအပ္ပမဒဆိုတဲ့ဒါနသီလဘာဝနာဆိုတဲ့တရားနည်းနည်းလှုပ်ရမှာလားမြန်မြန်လှုပ်ရမှာလားဒီမြန်မြန်လှုပ်အောင်ဘုန်းကြီးကတတိပေးဆောင်ပုံလေးချပေးလိုက်မယ်ဒါလေးဆိုးပြီးတော့တရားသိညာရအောင်နေဝင်ကဏိခရီးသည်တွေအချိန်ရှိခိုင် အားဆိုင်ပါလေ တတိပြားလို အမှားရှောင်သွေတရားအလုံးအားထုတ်နိုင်ကြသည်ဘုန်းကြီးတို့ယောဂီများအခုတရားအထုတ်ဖို့ကြတော့ အသေးရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကအကြောင်းမျိုးမျိုးပြရင်ခါရီနာလို့ဒူရီနာလို့တရားတော်အထုတ်ခြင်းနဲ့ဒူဝနာလို့မထိုင်နိုင်လို့အကြောင်းတွေပြမနေနဲ့ ကိုယ့်အတွင်းမိုးရှုပ်တော့မယ်သေဖို့နေသလားဝင်နေပြီလားနေပြီနေဖို့ရာကဘာမှမကြံတော့ဘူးကို့မှာအချိန်တိုင်းလေးကြံတော့တယ်ခရီးသွားတဲ့ပုဂ္ဂိုလ်ဟာနေဝင်ကန်နေရင်မိမိခရီးတွင်းအောင်ညံညံလေးသွားရတယ်လို့အခုလည်းပဲမိမိသေဖို့နီးနေပြီဖြစ်တဲ့အတွက်ကိုယ့်လက်ကိုယ်ခြေလေးသင်နိုင်တော့ကိုလှုပ်တဲ့လှုပ်ထိုက်တဲ့ဒါနသီလဘာဝနာဆိုတဲ့ဝိပဿနာဘာဝနာလုပ်ငန်းကိုညံညံကြီးလုပ်ဖို့မလိုပေဘူးလား ဒါကြောင့်တတိပေးတဲ့အနေအချင်းဒီဆောင်ပုံလေးချပြရနေဝင်ကံဤခရီးဒီတွင်အခြေရှိခိုင်အားဆိုင်ပါလေပရိချာလိုအမှားရှောင်တွေဘုန်းကြီးတို့ဒီလောက်အသေးအရွယ်ကြီးမှတော့တီဗီရှိပဲငုတ်ထုတ်ထိုင်းနေကြနေတော့ရှိကလေးလည်းလာကြအောင် ဥပုပ်လေးလည်းစောင့်ကြအောင်ဒီနေ့ဟင်းဟိုကလာမလေးကအခန်းတက်ကလေးကကောင်းတယ်ဆိုပြီးတော့ဥပုပ်မဆောင်ပဲမနေနဲ့ဥပုပ်တယ်တွေဆိုပြီးတော့တိလားတွေယူထားပြီးတော့လည်းအဲ့ဒီစိတ်ငုတ်တုတ်ကြီးသွားမထိုင်နဲ့ကိုတိလားတွေပြည့်မယ်ဒါကြောင့်မို့တိလားစင်ကြယ်စီခြင်းအဲ့ဒါတွေအကုန်လုံးကာခြင်းတီဆိုခြင်းတိမုတ်ခြင်းဒါတွေရှောင်ရတယ်လေအဲ့တော့ကိုတိလားလေးစင်ကြယ်အောင်အဲ့ဒီရှိတွေသွားမထိုင်နဲ့တတိထားလို့အမှားရှောင်တွေ့တတိ တရားအလိုအားထုတ်နိုင်ကြစေဒီကလာလေးရွတ်ဆိုပြီးတော့ဒီနေ့တရားသိညာစုမာပမာရတ္ထဘေခဝေပိတဝိပတိတာရိနောမာဝဝဒအယံဝအမကံအနုတာသနိဘေကဝေတရားနာပိတပေါင်းသူတော်ကောင်းတို့ဒုံမေသင်တို့သည် မပမရာထာတန်ရောစဉ်ဝှေ့အစဉ်မှု၍မေ့လျောက မနေလိုက်ကြပါနဲ့မပမရာထာမရှုမမဖဲမေ့လျောကမနေလိုက်ကြပါနဲ့ပစ္စာတရွေကြည်ရင်သရာတင့်၍မကျင့်နိုင်တော့အချိန်ရောက်မှနောက်ကာလ၌မိမိအသက်ရွယ်ကြည်ရင်လို့ကိုယ့်လက်ကိုယ်စီမသိနိုင်တော့အချိန်ကာလကြာမှာ နောင်တရပြီးတော့မနေကြနဲ့အခုတို့ကိုယ့်တဲ့ကိုယ့်လေကိုယ့်ရှင်ကိုယ်ခန္ဓာကိုယ်လေးသိနိုင်တော့ချိန်လေးမှာဒီတရားလုပ်တွေလာပြီးတော့အာထုတ်ပါကိစ္စတရွေကျင့်ရင်သရာသိ၍မကျင့်နိုင်လောက်အချိန်ရောက်မှနောက်ကာလ၌ဝိပတိတာယိနောငေ၍ကြိုက်ခပြုတတ်ရာကိုဗမာမသွင်းမပြုတ်လျက်လေခြင်းဟုထံပြင်းသောနှလုံးမသားရခြင်းတို့သည် မာဝဝတာပူရှိသောကြွဒေါမနနှင့်တောကဖြာဖြာမဖြစ်ကြပါစေကုန်နှင့်နောက်ချိန်ရောက်မှကိုယ်လည်းကိုယ်ချင်းမသိနိုင်အိယာဘဘုံဘုံလဲတဲ့အချိန်ကြမှာငါတရားရိပ်သားသွားပြီးတော့အာမထုတ်မိတာမှားလေခြင်းလို့နောင်တမရကြနဲ့မာဝတာပူရှိသောကြွဒေါမနနှင့်တောကဖြာဖြာမဖြစ်ကြပါစေကုန်နှင့်အယံဟော ဤသို့ကြောင့်ကြဩဝါရာယိတတိပေးခြင်းဒီကအမကရှိကြမစဲဘူးဝဲနှင့်မလွဲနိုင်သူများဖို့လူကိုကြည်ပြူတနာငါဘုရားတို့ဤအနုတာရဏီအခွင့်ကာလတုံးလပါကို မလွန်ကြခင်အစတင်၍သွန်သင်ရှိပြီ အဆုံးအမပေးခြင်းဖြစ်ပါပြီတော့တည်း一满眼苏家。